ယနေ့2018မေလ26ရက်စနေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးဧရိယာဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်တော်ကြီးအတွင်မှာ မဟာတတိပဋ္ဌာဝိပဿနာ9ရက်အချိန်ပြည့်တရားစခန်းပွဲမှာလာရောက်ပြီးတော့မဟာတတိပဋ္ဌာဝိပဿနာတရားတွေအားထုတ်ကြတဲ့ယောဂီသူတော်စင်များကလည်းအချိန်ပြည့်ဣရိယာပု၄ပါးနဲ့မပြတ်မလတ်ရှုပွားရှုပွားအားထုတ်နေကြတာကိုတွေ့ရတော့အထူးဝမ်းမြောက်မိပါတယ် ဒီနေရာဒီဌာနကြီးကိုစပြီးတော့ဒီထောင်တော်မူသွားတဲ့ကျေးဇူးတော်ရှင်ဓမ္မနန္ဒဝိဟာရဆရာတော်ဘုရားကြီးဟာလည်းပဲဒီအမေရိကန်နိုင်ငံသာသနာပြုခရီးမကြွမီမှာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ထံတော်ရင်းမှာမာသတိပဋ္ဌာန်ဝိပဿနာတရားတွေကိုပြည့်ပြည့်စုံစုံ အာထုတ်တော်မူသွားပြီးတော့မှဒီအမေရိကန်နိုင်ငံခကြီးမှာဆရာတော်ဘုရားကြီးရဲ့အထောက်အကူဖြစ်နေဆရာတော်ဘုရားကြီးဟောကြားသမျှတရားဒေသနာတော်တွေကိုအင်္ဂလိပ်လိုပြန်ဆိုပြီးတော့ဟောကြားပေးတယ်။အဲဒီလိုနဲ့ဒီအနောက်ဘက်ဖြစ်တဲ့ဆန်ဖရန်စစ္စကိုရှိတဲ့ဗုဒ္ဓဘာသာဝင် သူတော်စင်များက ကိုယ်ွယ်ဖို့ရာစိကပ်ဖို့ရာအတွက်ယဟန်တပါထားခဲ့ဖို့တောင်းဆိုတဲ့ကံမှာဆရာတော်ဘုရားကြီးကဒီဓမ္မနန္ဒဝိဟာရဆရာတော်ဘုရားကြီးအားကိုယ်ွယ်ဖို့ရာအတွက်ဗုဒ္ဓဘာသာဝင်တွေအကျိုးများဖို့အတွက်ဒီမှာသာသနာပြုဖို့ထားခဲ့တဲ့အချိန်ကစပြီးတော့သာသနာပြုလုပ်ငန်းတွေအဲ့ဒီအချိန်ကတော်တော်ခက်ခက်ခဲခဲသာသနာပြုခဲ့ရတာတွေကိုဘုန်းကြီးများက မာစီဆရာတော်ဘုရားကြီးရဲ့နိနာမှာရှိနေတဲ့အတွက်ဒီနောက်ဖက်သံဃာရှိစကိုကနေပြီးတော့ဓမ္မနန္ဒဝိဟာရဆရာတော်ဘုရားကြီးကမာသီဆရာတော်ဘုရားကြီးထံမှာစာရီပို့ပါတယ်လာစဉ်လာစဉ်မိမိကြုံတွေ့နေရတဲ့အခက်အခဲတွေကိုဒီတိခံမှုနဲ့ပဲကျော်လွှားပြီးတော့ဆရာတော်ဟာပင်ပန်းခံပြီးတော့ သာသနာပြုပုံနေဒီတရင်နေရာနေတနေရာကိုပြောင်းရွှေ့နေရပြန်ပြီဒီအိမ်ကနေပြီးတော့ဟိုအိမ်ပြောင်းရွှေ့နေရပြန်ပြီအဲ့ဒီမှာတနေရာမှာအတီတကြသတင်းသုံးရတာမရှိဘဲနဲ့လှက်ပတ်ပြီးပြောင်းရွှေ့နောက်လည်းပဲမိမိရက်တည်နိုင်ဖို့အတွက်လာစဉ်ကြီးလေးအလူခံမှုဟာကိုယ်တိုင်ကိုယ်ကြတိုင်းအင်းတိုင်စီဆရာနဲ့ခေါ်ပြီးတော့ လာခွင့်ပြုတဲ့အိမ်တွေမှာသာသွားပြီးတော့လာစဉ်အလူခံရတာတွေဒါတွေလည်းပဲမာစီဆရာတော်ဘုရားကြီးထံမှာစာရီပို့တဲ့အတွက်ကြောင့်ဘုန်းကြီးကအဲ့ဒီမှာတော့ကတည်းကဒီအမေရိကန်နိုင်ငံမှာသာသနာပြုတရင်သုံးပြီးတော့နေတော်မူကြတဲ့ဆရာတော်ဥတိလန္ဒာဘိဝန္တအရှိဘက်ကဆရာတော်ဥကိလာတဒီနှစ်ပါးရဲ့အခက်အခဲတွေကို အခြားအခြားပုဂ္ဂိုလ်တွေမသိပေမဲ့ဘုန်းကြီးသိနေပါလေဘုန်းကြီးတို့ရောက်တဲ့အချိန်ခါကာလကြတော့ဓမ္မနန္ဒဝိဟာရဆရာတော်ဘုရားကြီးကလည်းပဲဒီတောင်းတိုက်တာကြီးတီထောင်ပြီးအဲ့ဒီတီထောင်ပြီးတဲ့အချိန်ကြမှာဘုန်းကြီးတို့ရောက်ရပါတယ်။ကိုရှိဘက်ကဆရာတော်ဥက္ကိလသားရဲ့မင်္ဂလာရမကျောင်းတက်ကြီးဟာလည်းပဲသူတို့တီထောင်ထားခဲ့လို့အောင်မြင်မြင်ကြီးဖြစ်တဲ့အချိန်မှာဘုန်းကြီးတို့ရောက်လာကြတာဆိုတော့ တကယ်ကိုရှေးပိုင်းကသာသနာပြုကြတဲ့ပုဂ္ဂိုလ်တွေခက်ခဲပင်ပန်းကြီးစွာပြုထားခဲ့တဲ့နေရာကိုဘုန်းကြီးတို့ကအသာလေးလာပြီးတော့ဆောင်ရွက်ပေးရတာဖြစ်တဲ့အတွက်ဘာမှပင်ပန်းကြီးလာတယ်မရှိပါဘူးအဲတော့သို့တော်လည်းပဲအခုဒီနေရာဒီဌာနမှာတရားစခန်းနေနှစ်စဉ်နှစ်စဉ်ဒီကျောင်းတိုက်ကြီးထဲမှာသူလာနဲ့သူပေါ့ဘာသာရေးပွဲတွေလည်းပဲသူလာနဲ့သူကျင်းပါတယ် တရားစခန်းပွဲတွေလည်းပဲသူ့လက်နဲ့သူကျင်းပတယ်အဲဒီကျင်းပတဲ့တရားစခန်းပွဲတွေမှာလည်းပဲစခန်းပွဲတိုင်း၄ပါးလောက်ဝင်ရောက်ပြီးတော့ဘုရားဘာသာဝင် ဖြစ်ကြတဲ့ပုဂ္ဂိုလ်များတရားတွေအားထုတ်ကြတာဖြစ်တဲ့အတွက်အဲ့ဒီအားထုတ်တဲ့အခါကလမှာတော့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးပေးတော်မူခဲ့တဲ့ဩဝါဒလေး၃ချက်နဲ့ပဲဘုန်းကြီးကဒီကနေ့ဩဝါဒကျင့်ကြုတ်လေးပြောကြားပေးမှာပါ ဒါဆရာတော်ဘုရားကြီးကိုတော်တိုင်တရားစခန်းအောင်ပွဲတိုင်းအောင်ပွဲတိုင်းမှာတရားအားထုတ်ကြတဲ့ယောဂီသူတော်စင်များကိုဆရာတော်ဘုရားကြီးမှာတော်မူတဲ့အမိရှိတော်မူတဲ့ဩဝါဒလေးသုံးခုဖြစ်ပါအဲဒီဩဝါဒလေးသုံးခုကတော့အခုမိမိတို့တရားစခန်းပြီးဆုံးသွားပြီပြီးဆုံးသွားပြီမဲ့လို့လည်းပဲမိမိတို့ရှုမှတ်အားထုတ်နေတဲ့ဒီရှုမှတ်နေတဲ့တိုင်းမိမိအိမ်မှာနေတဲ့ခံမှလည်းပဲမိမိချိန်ရရင်ရတယ်လို့ ဆက်လက်ပြီးတော့အားထုတ်ကြဖို့အဲဒီလိုအားထုတ်တဲ့အခါမှာလည်းပဲအောက်ထက်အပေဘေးကလွတ်နိုင်လောက်တဲ့ဉာဏ်ဆင့်လောက်ရောက်အောင်တော့အားထုတ်ပါဆိုပြီးတော့ဆရာတော်ဘုရားကြီးကဒီလိုဆောင်းပုဒ်ကလေးချပေးပြတယ်အဲ့ဒီဆောင်းပုဒ်ကလေးကိုဘုန်းကြီးချပေးပါမယ်အပေဘေးငြိမ်ခွင့်ဉာဏ်အဆင့်အသင်ရောက်ပါစေ အပေပေငြိမ်ခွင့်ဉာဏ်အဆင့်အသင့်ရောက်ပါစေနှခေါက်လောက်ဆိုပါေဆရာတော်ဘုရားကြီးကအောက်ဖြစ် မြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးနဲ့တွေ့နေတယ်လူဖြစ်ကိုလေးရနေတယ်ဤလမ်းမှန်ကန်စွာနဲ့သွန်သင်ညွန်ပြဆုံးမပေးနိုင်တဲ့ကုလိုဆရာသမားကောင်းတွေနဲ့တွေ့ရတဲ့အခါမှာအဲ့ဒီညွှန်ကြားချက်အတိုင်းလိုက်နာပြီးတော့ရိုးရိုးသေးသေးကျင့်သုံးပွားများအားထုတ်ခြင်းဖြင့်အပေဘေးငြိမ်းတဲ့ဉာဏ်ဆင့်တော်ရောက်အောင်အားထုတ်ကြပါလို့ဆရာတော်ဘုရားကြီးကတိုက်တွန်းတော်မူပါတယ် ဘေဘင်းငိမ့်တဲ့ဉာဏ်ခွင့်ဆင့်ဆိုတာကအောက်တဲ့သောတပတ္တိမဉာဏ်ဖူဉာဏ်ရအောင်အတုဖို့တကယ်ကြိုးစားအားထုတ်မယ်ဆိုရင်မိမိကလည်းပါရမီရှိမယ်ဆိုရင်ဒီခုနှစ်ရက်အတွင်းနဲ့လည်းပဲတကယ်တော့ရနိုင်ပါတယ်သို့တော့မိမိကိုယ်၌ကလည်းတကယ်ကိုကြိုးစားရမယ်ပါရမီကလည်းပဲပြည့်စုံမယ်ဆိုရင်တော့ရနိုင်ပါတယ်သို့တော်လည်းပဲဆရာတော်ဘုရားကြီးကဒီလိုမြတ်စွာဘုရားသာသနာတော်နဲ့တွေ့တဲ့ အချိန်လူဘဝမှာလူဖြစ်နေတဲ့အခြေခံကလံမျိုးမှာတကယ်ကျင့်ကြံအားထုတ်မယ်ဆိုရင်ဆင်းရဲငြိမ်းနိုင်လောက်တဲ့ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာတရားရနိုင်တဲ့အခြေအနေရှိတော့ဒီအပေပြီးငြိမ်းတဲ့ဉာဏ်အစဉ်လေးရောက်ယုံနဲ့လည်းပဲကျင့်နှပ်ပြီးတော့အာရမနေပါနဲ့တဲ့ဆင်းရဲငြိမ်းတဲ့ဉာဏ်အစဉ်ရောက်အောင်လေကြိုးစားပါ ဆင်းရဲခြင်းနဲ့ဉာဏ်ဆင့်ဆိုတာကအရဟတမဉာဏ်ပူဉာဏ်ကိုဆိုလိုပါတယ်။အဲဒီအရဟတမဉာဏ်ပူဉာဏ်ကိုရပြီဆိုရင်ကတော့မိမိမှာဆင်းရဲဟူသမျှအကုန်လုံးငြိမ့်ပြီ။ဣရိတဝကမ္မဝဝိပါကဝဆိုတဲ့ဝဆင်းရဲတွေအလုံးငြိမ့်ပြီ။ဒါကြောင့်ဘုရားသာသနာတော်နဲ့တွေ့လူဖြစ်ကိုရဆရာကောင်းတမန်ကောင်းတွေရဲ့အဆုံးမအမိခုကိုရနေပြီဆိုလို့ရှိရင်တော့ ဒီအပယ်လွတ်နိုင်လောက်တဲ့ဉာဏ်ဆင့်လောက်နဲ့လေကျင့်တတ်မနေပါနဲ့တဲ့ဆင်းရဲငြိမ်းတဲ့ဉာဏ်ဆင့်ရအောင်ဆက်လက်ပြီးတော့ကြိုးစားပါလို့ဒီလိုဩဝါဒပေးပါတယ်အဲ့ဒီဆောင်ပုဒ်လေးကိုဆိုရမယ်ထိုဉာဏ်ပြင်လဲမတော်ပဲဆင်းရဲငြိမ်းပါစေထိုဉာဏ်ပြင်လဲမတော်ပဲ ဆင်းရဲငြိမ်းပါစေဆိုကြည့်ပါဒါကမိမိတို့သာသနာတော်နဲ့လည်းတွေ့လို့လူဖြစ်ကိုလည်းရလို့နိလမကန်စွာနဲ့ညွန်ပြပေးနိုင်တဲ့ဆရာကောင်းတမားကောင်းတွေနဲ့ဂျုံရတဲ့အခိုက်အတန့်မှာ အဘယ်ဆင်းရဲလွတ်နိုင်လောက်တဲ့ဉာဏ်ဆင်းလောက်နဲ့ကျင့်တတ်မနေပဲနဲ့အဲ့ဒီဆင်းရဲအလုံးငြိမ်းနဲ့ဉာဏ်ဆင့်တည်အောင်အာထုပါတဲ့ဉာဏ်ဆင့်ရအောင်အာထုပါတဲ့တကယ်လို့မိမိဟာကြိုးလဲကြိုးစားတယ်အားလည်းအာထုတယ်ဆရာသမားတွေညွှန်ကြားတဲ့အတိုင်းပဲလိုက်နာပြီးတော့ကြိုးစားအာထုပေမဲ့လို့လည်းပဲမိမိမှာအဲ့ဒီဉာဏ်ဆင့်နေထိအောင်မရောက်နိုင်ဘူးဆိုရင်တောင်မှ ဆရာတော်ဘုရားကြီးကစိတ်ကြမ်းဒေါသတွေပယ်နိုင်အောင်လို့စိတ်ကြမ်းဖြစ်တဲ့အဲဒီစိတ်ကြမ်းကိုကြမ်းဖြစ်တဲ့အဲ့ဒီမှာဒေါသတွေလောဘတွေလောဘဒေါသတွေဒီကိလေသာတွေကိုတော့ဖြင့်ပယ်နိုင်အောင်ဆက်ပြီးကြိုးစားပါတဲ့တကယ်လို့မိမိဟာရတ္တမညာပူညာတိအောင်မရနိုင်ဘူးဘာရမီမပြည့်စုံသေးဘူး ။ပါရမီမပြည့်စုံသေးလို့ရှိရင်လည်းပဲစိတ်ဓာတ်ကျပြီးတော့စိတ်ကိုရှုံးမပြစ်ဘဲနဲ့ဆက်လက်ပြီးတော့ကြိုးစားအားထုတ်ခြင်းအားဖြင့်ဒီစိတ်ကြမ်းဆိုတဲ့လောဘဒေါသဆိုတဲ့အဲ့ဒီစိတ်ကြမ်းနေရှုမှတ်နေကြရှုမှတ်နေကြကလေးမှာတတင်ကတတင်ကတစ်ချက်မှတစ်ချက်ငိမ့်တစ်ချက်မှတစ်ချက်ငိမ့်နဲ့ပယ်နိုင်ပါလေ။ဒါကြောင့်မို့အဲ့ဒီလိုစိတ်ကြမ်းဖြစ်တဲ့လောဘဒေါသတွေဝင်လာရင်အထူးအဖြင့်ဒေါသစိတ်ကြမ်းပေါ့ ဒေါသစိတ်ချမ်းကြီးဝင်လာပြီဆိုရင်စိတ်ထဲကဖြစ်လာတာကနေပြီးတော့နှုတ်တရားရောက်လာတတ်တယ်။အဲဒီမှာနှုတ်နဲ့စိတ်ကိုထိမ့်သိမ့်နိုင်လို့ရှိရင်ရပ်သွားမယ်။ဒီလိုမဟုတ်ဘဲနဲ့ဒီနှုတ်တရားလည်းပဲမဆောင်စည်းနိုင်သေးဘူးဆိုရင်ကိုယ်နဲ့ထိအောင်ကျူးလွန်မိပြီဆိုရင်ကတော့မိမိလည်းဆင်းရဲကြောင်းတွေဖြစ်တယ်။တစ်ဖက်ကပြုခံရတဲ့ပုဂ္ဂိုလ်လည်းပဲဆင်းရဲကြောင်းတွေဖြစ်တယ်။ ဒါကြောင့်မို့အဲ့ဒီလိုဆင်းရဲကြောင်းတွေဖြစ်တဲ့အတွက်ကြောင့်မို့ဒီစိတ်ကြမ်းဒေါသကြီးကိုတော့အထူးပဲနေအောင်ကြိုးစားပါတဲ့။ဒါကြောင့်လဲဆိုတော့အထူးအဖြစ်ဘာသာရေးအသင်းဖွဲ့မှာဆောင်ရွက်ကြတဲ့ပုဂ္ဂိုလ်များနောက်ပြီးတော့မိမိတို့ကိုယ်တိုင်ဒီတရားဘာဝနာတွေကိုအမြဲတမ်းနှလုံးသွင်းရှုမှတ်ပွားများအားထုတ်နေတဲ့ပုဂ္ဂိုလ်များမိမိတို့ဖြစ်ပေါ်လာတဲ့အဲ့ဒီစိတ်ကြမ်းဖြစ်တဲ့လောဘဒေါသတွေ ဒီကြမ်းစားလောဘဒေါသစိတ်ကြမ်းတွေကိုမိမိတို့ကဘာနဲ့ပယ်ရမလဲဆိုတော့ရှုမှတ်မှုလေးနဲ့ပယ်ဖို့ပါပဲရှုမှတ်မှုလေးနဲ့မိမိတို့ပယ်နိုင်အောင်ကြိုးစားပြီးတော့ပယ်ပါတကယ်လို့အဲ့ဒီလိုရှုမှတ်မှုနဲ့လည်းမပယ်နိုင်ဘူးဆိုရင်မိမိတို့ဆင်ခြင်ပြီးတော့ရင်လည်းပဲပယ်ပါတဲ့အဲ့ဒီလိုအောက်ထက်ဒီလောဘဒေါသဆိုတဲ့စိတ်ကြမ်းကြီးတွေကိုလည်းပဲပယ်နိုင်အောင်ကြိုးစားပါ ပင်နဲ့အောင်ဆိုတာလည်းပဲဒီတတိပဌံတရားတွေကိုမိမိတို့အမြဲတမ်းတတိကပ်ပြီးတော့အလေးအကျက်တွေလုပ်ပြီးတော့ရှုနေမယ်ပွားနေမယ်အားထုတ်နေမယ်ဆိုရင်ကတော့နောက်ကတတိဆိုတဲ့အဆောင်လျှောက်လေးပါနေတာ ဖြစ်တဲ့အတွက်ဒီလောဘဆိုတဲ့စိတ်ကြမ်းတွေကိုလည်းပဲမဝဲနိုင်ပါဘူးဒေါသစိတ်ကြမ်းတွေလည်းမဝဲနိုင်ပါဘူးမောဟစိတ်ကြမ်းတွေလည်းမဝဲနိုင်ပါဘူးတကယ်လို့ဝင်လာရင်လည်းပဲမိမိကဝင်တဲ့အချိန်လေးမှာ လောဘဖြစ်ရင်လောဘဖြစ်တာလေးဒေါသဖြစ်ရင်ဒေါသဖြစ်တာလေးဒါလေးတွေကိုမိမိတို့ရှုမှတ်ပြီးတော့ပယ်နိုင်သွားမယ်ဆိုရင်ကတော့ဖြင့်မိမိတို့မှာအဲ့ဒီစင်ရဲ့ချောင်းတွေက အထိုက်လျောက်ရှောင်ကျင်ပြီးသားဖြစ်သွားမယ်ဒါကြောင့်အဲ့ဒီလိုမိမိတို့တကယ်ကိုမြတ်ဆုံးဖြစ်တဲ့အရတမညာဘုံညာစင်ရဲ့ငြိမ့်တဲ့ဉာဏ်ဆင့်ထိအောင်မှရောက်အောင်အမထုတ်နိုင်သေးဘူးဆိုရင် အဲ့ဒီစိတ်ကြံဒေါသတွေလောဘတွေကိုလည်းပဲပယ်နိုင်အောင်ကြိုးစားပါတဲ့ကဲဆိုလိုက်ဖြစ်ပေါ်လာညာစိတ်ကြံများပယ်ရှားနိုင်ပါစေဖြစ်ပေါ်လာညာစိတ်ကြံများပယ်ရှားနိုင်ပါစေဆိုကြပါ ဆရာတော်ဘုရားကြီးက ပထမအနေအဖြင့်အပေပင်ငြိမ့်တဲ့ဉာဏ်စင်ရအောင်အထုတ်ပါတဲ့တကယ်လို့ဒီလောက်ဒီဉာဏ်လေးနဲ့လည်းပဲသာသနာတော်နဲ့တွေ့တဲ့ခိုက်လေးမှာအားရမနေပဲနဲ့ဆင်းရဲငြိမ့်တဲ့ဉာဏ်စင်တရားအထုတ်ပါတဲ့တကယ်လို့အဲ့ဒီလောက်တိအောင်အထုတ်ပေမဲ့မိမိတို့မှာပါရမီမပြည့်စုံဘူးဆိုရင်တော့စိတ်ကြမ်းဖြစ်တဲ့လောဘဒေါသတွေကိုပယ်နိုင်အောင်ကြိုးစားအထုတ်ပါရှုမှတ်မှုလေးနဲ့ပယ်နိုင်အောင်ကြိုးစားပါတကယ်လို့ရှုမှတ်မှုနဲ့မှမပယ်နိုင်ရင်လည်း ဆင်ခြင်ပြီးတော့ပယ်နိုင်အောင်ကြိုးစားပါလို့ဒီဩဝါဒလေးသုံးခွန်းကိုဆရာတော်ဘုရားကြီးကအမြဲတမ်းဒီလိုစခန်းအောင်ပွဲနေတိုင်းအောင်ပွဲနေတိုင်းဩဝါဒပေးတော်မူပါတယ်ဒါကြောင့်ယနေ့လည်းပဲဓမ္မနန္ဒဝိဟာရကျောင်းတိုက်တော်ကြီးအတွင်းမှာယေရှုတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဥပနိတ္တရာအတိုင်းယူမင်းကိုဆရာတော်ဤခုနှစ်ရက်အချိန်ပြည့်တရားစခန်းပွဲမှာဝင်ရောက်ပြီးတော့ မဟာသတိပဋ္ဌာန်ဝိပဿနာတရားတွေကိုကျင့်ပွားအားထုတ်လျက်ရှိကြတဲ့ယောဂီသူတော်စင်များယနေ့ဆရာတော်ဘုရားကြီးကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟောကြားတော်မူသွားတဲ့အဲ့ဒီဩဝါဒ၃ချက်တိုင်းလိုက်နာပြီးတော့ကျင့်သုံးအားထုတ်နိုင်ကြပြီလျင်မိမိတို့လူရှိရသောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမညံဖူးညံဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း